တန်ယုပါဠိတော်ပထမဥပနိဒါနဝကတန်ယုတတဗလဝက်ဒုတိယတဏဗလသုတ်တံအဲ့ဒီမှာမြတ်စွာဘုရားဆက်မိန်တော်မူတဲ့စကားလေးနှစ်ရက်ကြံနေတယ်အဲ့ဒီစကားလေးနှစ်ရက်အမတန်ကောင်းတာပဲနာဘိက္ခဝေဟိနိနဧကတပတ္တိဟောတိအခိနသခောဘိက္ခဝေ ယကတပတ္တိဟောတိဘိက္ခဝေယဟန်တို့ခီနေနအညံစားဖြစ်သောအကြောင်းတရားဖြင့်အကတအကောင်းစားဖြစ်သောအကျိုးတရားသို့ပတ္တိရောက်ခြင်းသည်နာဟောတိမဖြစ်ဘိက္ခဝေယဟန်တို့အကိနအကောင်းစားဖြစ်သောအကြောင်းတရားဖြင့်အကတအကောင်းစားဖြစ်သောအကျိုးတရားသို့ ပတ္တိရောက်ခြင်းသည်ဟောတိဖြစ်အကျိုးတရားအကောင်းစားလိုခြင်းရင်အကြောင်းတရားအဉာဏ်စားရှိနေရင်မရဘူးအကျိုးတရားအကောင်းစားကိုလိုချင်တဲ့ပုဂ္ဂိုလ်ဟာအကြောင်းတရားအဉာဏ်စားကိုရှိနေပိုင်ဆိုင်ထားလို့ရှင်မရဘူးအကျိုးတရားအကောင်းစားကိုလိုချင်ရင်တော့အကြောင်းတရားကအကောင်းအကောင်းစားဖြစ်ရတယ်အဲဒီမှာအထကရာကဖွင့်ဆိုထားတာက အကျိုးတရားအကောင်းစားဆိုတာဘာကိုရည်ညွှန်းတာလဲဆိုတော့ယဟန္တာအဖြစ်ပါပဲတဲ့အကြောင်းတရားကောင်းတာမကောင်းတာဆိုတာအကြောင်းတရားရဲ့ကောင်းတဲ့အကြောင်းတရားမကောင်းတဲ့အကြောင်းတရားဆိုတာဘာကိုရည်ညွှန်းတာလဲဆိုတော့အဉ္စံတတ္တာအဉ္စံဝရိယအဉ္စံတတိအဉ္စံသမာဓိအဉ္စံပညာအဲ့ဒီ ဣန္ဒြိ၅ပါးပဲခေါ်ခေါ်ဘူ၅ပါးပဲခေါ်ခေါ်အဲ့ဒီအညာစိအညာစဣန္ဒြိ၅ပါးအညာစဘူ၅ပါးကိုရည်ညွှန်းပါတယ်တခါအကောင်းစားအကြောင်းတရားကဘာလဲ အကောင်းစားအကြောင်းတရားကလည်းအဲ့ဒါလေးပါပဲအကောင်းစားဖြစ်တဲ့တတ္တအကောင်းစားဖြစ်တဲ့ဝရိယအကောင်းစားဖြစ်တဲ့တတိအကောင်းစားဖြစ်တဲ့တမာရီအကောင်းစားဖြစ်တဲ့ပညာတဲ့အဲ့ဒီအိန္ဒြေ၅ပါးပုံ၅ပါးကိုပဲရည်ညွှန်းပါတယ်အကြောင်းကောင်းမှအကျိုးကောင်းလို့ရတယ်အကြောင်းမကောင်းဘဲနဲ့အကျိုးကောင်းရင်လို့ဘယ်နည်းနဲ့မှမရနိုင်ဘူးအကြောင်းကောင်းမှပဲအကြောင်းကညံ့နေမယ်အကျိုးကောင်းကလိုချင်နေမရဘူး အကြောင်းကကောင်းနေပြီဆိုရင်တော့အကျိုးကောင်းရတာပါပဲတပည့်တော်တို့သိထားတဲ့အကြောင်းအရာတွေနဲ့စဉ်းစားမယ်ဆိုရင်လည်းအဲ့ဒီဘုရားရဲ့စကားတော်သိတာပေါ်လွင်ပါလေဥပမာဘုရားအဖြစ်ဆိုတာလောကမှာအကြီးကျယ်ဆုံးအကျိုးတရားပါပဲအဲ့ဒီအကြီးကျယ်ဆုံးအကျိုးတရားဖြစ်တဲ့ဘုရားအဖြစ်ကိုပစ္စေကဗုဒ္ဓတွေပါရမီစီးမှုတယ်ဆိုတာနှစ်သိန်းချီနဲ့ကဘာတသိန်းပါရမီ ဖြစ်တော်မူရတယ်။ဘုရားတွေကပညာတိကဘုရားဆိုရင်တော့လေးသိချင်းနဲ့ကဘာတသိန်းပေါ့။အဲဒီလိုနှစ်သိန်းချီနဲ့ကဘာတသိန်းဖြစ်ရတဲ့ပါရမီညနဲ့ဘုရားအဖြစ်ဆိုတဲ့အကျိုးတရားအကောင်းစားကိုမရနိုင်ဘူး။အကြောင်းကမှမပြည့်စုံတာကိုအကျိုးဘလို့လို့ကိုကိုယ့်ရဲ့အကြောင်းတရားနဲ့လိုက်မမီတဲ့အကျိုးတရားကိုဘယ်လိုလုပ်ယူလို့ရမှာလဲတခါပစ္စည်းကဗုဒ္ဓဆိုတဲ့ အကျိုးတရားကို တသိချင်တဲ့ကဘာတသိပါရမီဖြည့်ရတဲ့တက္ကတာဝကပုဂ္ဂိုလ်ရဲ့ပါရမီနဲ့တက္ကတာဝကပုဂ္ဂိုလ်တွေဆိုတာရှင်သာရိပုတ္တရာပဲဖြစ်ဖြစ်ရှင်မောကလာပဲဖြစ်ဖြစ်တသိချင်တဲ့ကဘာတသိပါရမီဖြည့်တော်မူကြရအဲ့ဒီတသိချင်တဲ့ကဘာတသိပါရမီဖြည့်ုံများနဲ့ပစ္စေကဗုဒ္ဓဆိုတဲ့ရင့်မြတ်တဲ့အကျိုးကိုမရနိုင်ဘူး ကြောင်းကမှမပြည့်စုံတာဘူးတခါအရှင်သာရိပုတ္တရာတို့ရှင်မောကလန်တို့ရတဲ့အက္ခသာဝကအဆင့်အတန်းမျိုးကိုတာမန်မဟာသာဝကတွေပဲဖြစ်ဖြစ်ပဂတိသာဝကတွေပဲဖြစ်ဖြစ်အတိတိမဟာသာဝကတဲ့မဟာသာဝက80ရှိပဂတိသာဝကတွေကတော့အများကြီးပေါ့အဲ့ဒီပဂတိသာဝကတို့မဟာသာဝကတို့ကအက္ခသာဝကဆိုတဲ့အကျိုးတရားကိုမရနိုင်ဘူးဘာဖြစ်လို့လဲသူတို့ ဖြစ်ခဲ့တဲ့ပါရမီတွေကဧကတဝကရနိုင်လောက်အောင် အကြောင်းတရားမပြည့်စုံခဲ့ဘူးပါရမီမပြည့်စုံခဲ့ထားကြကိုအကြောင်းတရားနဲ့စီလျော်တဲ့ကိုအကြောင်းတရားနဲ့ရနိုင်တဲ့အကျိုးတရားကိုပဲပိုင်ဆိုင်ကြရတယ်ယဟန္တာအဖြစ်တကအနာဂံအနာဂံလောက်တာကုသိုလ်ပါရမီတွေဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကအနာဂံအဖြစ်လောက်တာရနိုင်တဲ့ကုကုသိုလ်ပါရမီတွေဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကယဟန္တာဆိုတဲ့အကျိုးတရားကိုမရနိုင်ဘူး အနာဂတ်အဖြစ်ကိုလည်းပဲတက္ကရာကအဖြစ်လောက်သာရရှိနိုင်တဲ့ပါရမီကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်ကလည်းပဲမရနိုင်ဘူးအနာဂတ်အဖြစ်ကိုလည်းပဲတောတာပန်ဖြစ်နိုင်လောက်အောင်ပဲကုသိုလ်ပါရမီရှိခဲ့ရင်အဲ့ဒီကုသိုလ်ပါရမီမျှနဲ့အနာဂတ်တက္ကရာကအဖြစ်ကိုမရောက်နိုင်ဘူးတောတာပန်လောက်ပဲဖြစ်နိုင်တဲ့တောတာပန်ဖြစ်စေနိုင်လောက်တဲ့ကုသိုလ်ကံမရှိတဲ့ ပါရမီမရှိတဲ့ပုဂ္ဂိုလ်တွေကလည်းသောတာပန်ဆိုတဲ့အကျိုးတရားကိုမရနိုင်ဘူး။ပိလိဏပညာမှာပါရည်တယ်။ကမ္မိနတံကိဋိတဝါနရတနံဝောပိလံတပိလင်ပိလံတထာจิตာတို့တင်တို့ဟာငါဘုရားကယရနာဆိုင်ကြီးဖွင့်ထားတယ်။ယရနာဆိုင်ကြီးဖွင့်ထားမျိုးစုံပဲယရနာ။ သီလယရဏသမာဓိယရဏပညာယရဏဝိမု ക്തി ယရဏဝိမု ക്തി ဉာဏတတနာယရဏပဋိသင်္ဗိဒာယရဏစတဲ့ယရဏတွေစိုးနေအောင်ပွင့်ထားတယ်ပြထားတယ်ကေကိုရှိတဲ့တန်ဖို့ကိုတန်ဖို့ရှိတဲ့ဟာပဲကိုယူလို့ရသီလနဲ့ပတ်သက်ပြီးသီလလောက်ပဲယူနိုင်တဲ့သီလတန်ဖို့လောက်ပဲသီလယရဏလောက်ပဲယူနိုင်တဲ့တန်ဖို့ကိုမှပိုင်ဆိုင်ထားတယ်ဆိုသီလယရဏပဲယူလို့ရတယ် တမာတိယရဏပိုင်ဆိုင်နာလောက်အောင်ကိုမှတန်ဖိုးတွေပိုရှိတယ်ဆိုလို့ရှိရင်လည်းတမာတိယရဏအထိပိုင်ဆိုင်လို့ရတယ်ပညာယရဏအထိပိုင်ဆိုင်နိုင်တဲ့တန်ဖိုးတွေကိုမှရှိနေတယ်ဆိုရင်ပညာယရဏအထိယူလို့ရတယ်ဝိမု ക്തി ဟတ္တပုဝိမု ക്തി ညာနာတတနာပိစဝကနာညအဲ့ဒီလိုအစင်မြင့်တဲ့အကျိုးတရားတွေကိုရနိုင်လောက်အောင်ကိုယ်မှာတန်ဖိုးကရှိထားတယ်ဆိုလို့ရှိရင်တော့အဲ့ဒါတွေကိုယူလို့ရတာပဲ လောကဥပမာနဲ့ပြောလို့ရှိရင်ယရနာယရနာမျိုးစုံရောင်းတဲ့ပွဲကြီးပေါ့စိတ်လဲပါတယ်ရွှေလဲပါတယ်ဗရမလဲပါတယ်ကြောက်လဲပါတယ်တန်တာတို့ပလဲတို့စတဲ့ယရနာတွေစုံနေအောင်တန်ဖို့အမတန်ကြီးတဲ့ယရနာတွေပြအဝယ်ကြီးကြောင်းဝယ်ကြီးခင်းကျင်းထားတယ် အဲ့ဒီထဲမှာကို့မှာတသိန်းပါရင်တသိန်းနဲ့ဟာလေးပဲယူလို့ရတယ်ဝယ်လို့ရနှစ်သိန်းပါရင်နှစ်သိန်းနဲ့ဟာလေးပဲဝယ်လို့ရတယ်သုံးသိန်းပါရင်သုံးသိန်းနဲ့ဟာလေးပဲဝယ်လို့ရတယ်ဆယ်သိန်းပါရင်ဆယ်သိန်းနဲ့ဟာလေးပဲဝယ်လို့ရတယ်သိန်းတရာပါရင်သိန်းတရာလေးပဲဝယ်လို့ရတယ်သိန်းတစ်ထောင်ပါရင်သိန်းတစ်ထောင်နာနာလေးပဲဝယ်လို့ရတယ်သိန်းပေါင်းတသိန်းပါတယ်ဆိုရင်သိန်းပေါင်းတသိန်းနာဟာပဲဝယ်လို့ရတယ်သူ့တန်ဖိုးအလိုက်တန်ဖိုးရှိတဲ့အရာကိုကို့မှာရှိတဲ့ ငွေအတိုင်းအတာနဲ့ကိုဝယ်နိုင်တာပဲကို့မှာတသိမ့်မှရှိတယ်ဆယ်သိန်းနိုင်ကြီးသွားဝယ်ခြင်းလို့ပဲရမှာကို့မှာဆယ်သိန်းမှရှိတယ်သိန်းတရားနိုင်ကြီးဝယ်ခြင်းလို့ပဲရမှာကို့သိန်းတရားပဲရှိတယ်သိန်းတစ်ထောင်နိုင်ကြီးဝယ်ခြင်းလို့ပဲရမှာကို့သိန်းတစ်ထောင်မှရှိတယ်သိန်းတစ်သောင်းတန်တဲ့ဟာကြီးသွားဝယ်လို့ပဲရမှာကို့သိန်းတစ်သောင်းမှရှိတယ်သိန်းပေါင်းတစ်သိန်းတန်တဲ့ဟာကြီးသွားဝယ်ခြင်းလို့ပဲရမှာကို့မှာရှိတယ်အကြောင်းတရားအလိုက်တာကိုယ်ဝယ်လို့သာရတာပဲ တော့တမျိုးဥပမာပြလေးတွေအဲ့ဒီမိလိန္ဒပညာမှာပါပဲတရက်ပင်ကြီးရှိတယ်တရက်ပင်ကြီးဆိုတာတော့သူကတပင်မဲ့ပြောတာပါပဲအဲပို့ပြီးတော့ပေါ်လွင်အောင်ပြောရင်တော့တရက်ချံကြီးရှိအဲ့ဒီတရက်ချံကြီးမှာအကောင်းစားတရက်ပင်ကြီးစိုက်ထားတယ်ခုခေတ်ခုခေတ်ချိန်နေနဲ့ပြောမယ်ဆိုရင်စိတ်တလုံးလို့ဗမာပြည်မှာတော့အကောင်းဆုံးတရက်စိတ်တလုံးလို့မြားကြောက်တို့စတဲ့အကောင်းစားတရက်ပင်ကြီးတွေစိုက်ထားတာ အပင်တွေကလည်းတီးပြီးတော့နေတယ်အကုန်လုံးစိန်တလုံးတွေကလည်းအများကြီးပဲစိန်တလုံးပင်တွေအများကြီးစိန်တလုံးတီးတွေအများကြီးမြားကြောက်အပင်တွေအများကြီးမြားကြောက်တီးတွေအများကြီးအဲဒီလိုအခြားအခြားမျိုးကောင်းနဲ့ဒီရပင်ကြီးတွေစိုက်ထားအတီအတီလာဝယ်ပြီးလာဝယ်ပြီးဆိုလို့ရှိရင်ယောကောစီယံပလန်အိစတိတောကာမမူလံတတဝပဋိတံဖလံကိနာတိယောကောစီဘယ်သူမဆိုးတဲ့ ရှာဖလန်အကျင့်သီးကိုစိတ်နှလုံးလိုရှိသလားမြားကြောက်လိုရှိသလားဘယ်လိုတရသီးကိုလိုရှိသလဲရှာဖလန်အကျင့်တရသီးကိုအိစတိလိုရှိတော့ထိုးကိုလိုတဲ့တရသီးကိုဝယ်ခြင်းတဲ့ပုဂ္ဂိုလ်ဟာကာမမူလကိုမှပါတဲ့ပိုက်ဆံကိုဓာတဝါပြီး၍ပဋိတံဖလန်ကိုအလိုရှိတဲ့စိတ်နှလုံးလိုရင်စိတ်နှလုံးအသီးပေါ့မြားကြောက်လိုရင်မြားကြောက်အသီးကိုကိနာတိဝယ်ယူတယ်အသီးတွေကတော့တန်ဖိုးအမတန်ကြီးတဲ့ဟာတွေစိတ်လုံးလိုရင်လား အလုံးတရားလိုချင်အလုံးတစ်ထောင်လိုချင်သလားအလုံးတစ်သောင်းလိုချင်သလားအလုံးတစ်သိန်းလိုချင်သလားဒီခုနအင်မတန်ကြီးကျယ်တဲ့တရားချန်ကြီးမှာရှိတဲ့တရားချန်ကြီးအတွင်းမှာရှိတဲ့တရားသီးမျိုးကောင်းအာလုံးသိနေတဲ့အပင်ကြီးတွေအပင်အသီးတွေကိုအကုန်လုံးမလိုချင်သလားရတယ်ေခုမှတော့ကိုပါတဲ့ပိုက်ဆံပိုက်ဆံများများပါရင်များများရမှာနည်းနည်းပါရင်နည်းနည်းရမှာတလုံးနံပါရင်တလုံးနံတလုံးမရမှာဆယ်လုံးနံပါရင်ဆယ်လုံးမရမှာအလုံးတရာနံပါရင်အလုံးတရာပဲရမှာ အလုံးတစ်ထောင်နံပါတ်အလုံးတစ်ထောင်မရမှာတစ်သောင်းနံပါတ်တစ်သောင်းရမှာတစ်သိန်းနံပါတ်တစ်သိန်းရမှာပဲကို့ပါဒမြနဲ့ကိုရနိုင်တာပဲခုမှအကြောင်းတရားမပြည့်စုံကျိုးတရားအကောင်းစားတွေမရနိုင်ဘူးဆိုတဲ့စကားအတိုင်းပါပဲဘုရားစကားတော့အတိုင်းပါပဲနောက်တစ်ခါဥပမာအနေနဲ့ပြောလို့ရှိရင်တော့ယရဏတောင်ကြီးရှိတယ်အဲဒီယရဏတောင်ကြီးမှာလူပြင်းနေရတော့လူပြင်းနေရတော့ ယတနာအဲ့ခုနတူးမယ်ဆိုလို့ရှိရင်တော့တန်ဖိုးမဖြတ်နိုင်တဲ့ယတနာတွေရတာအဲလူချင်းတွေလူညံ့တွေရတော့အပေါ်ကကြောက်ဖြုံးလေးတွေကောက်ပြီးယူသွားပြင်းတဲ့ပုဂ္ဂိုလ်နည်းနည်းပဲရတာဝရိယရှိတဲ့ပုဂ္ဂိုလ်တူးလိုက်ဆက်တူးလိုက်လို့ရှိရင်ဟာသိမ့်နံကြောက်တွေရအဲဆယ်သိမ့်နံကြောက်တွေရသိမ့်သိထောင်သိမ့်သိတစ်ထောင်နံကြောက်တွေရသိမ့်တရားနံကြောက်တွေရဟောကြကြောက်တွေအမတန်တန်ဝှကြည့်တဲ့ကြောက်မြရတနာတွေရမပြင်းတဲ့သူရ အဲ့ဒီတည်းပူပြီးတော့တူးနိုင်တဲ့သူကတော့နှံမှုဖြတ်လို့မရနိုင်လောက်အောင်ကြောင်းမြေရတနာတွေရတယ်ကိုယ့်ရဲ့ကြိုးစားအားထုတ်မှုအပေါ်မူတည်ပြီးတော့တန်ဖိုးကြီးတဲ့ယတနာတွေပိုင်ဆိုင်ခွင့်ရှိတယ်ဒီနည်းဥပမာပြောရလို့ရှိရင်တော့အဲအဲ့ဒီဟိုသူအင်္ဂလိပ်စကားပုံရှိတယ်ပြောတာပဲအင်္ဂလိပ်လိုတော့မသိဘူးပလဲကောင်းလို့လို့ရှိရင်ရေနဲ့နဲ့ငုပ်ရတယ် အလဲဆိုတာအဲ့သမုဒ္ဒရာတို့ပင်လေတို့ထဲမှာရှိတဲ့ယတနာပစ္စည်းဝတ္ထုတစ်ခုပေါ့တန်ဖိုးကြီးတဲ့ယတနာတစ်ခုပေါ့အဲ့ဒီပလဲကောင်းလို့လို့ရှိရင်ရေနဲ့နဲ့ငုပ်ရတယ်ဒီလိုပါပဲအကျိုးတရားကောင်းအကောင်းစားကိုလို့ရှိရင်အကြောင်းတရားအကောင်းစားကိုကဖြည့်ဆည်းရတယ်တိဆောက်ရတယ် အကြောင်းတရားအညာစားဆိုရင်အကျိုးတရားအညာစားပဲရတယ်အကြောင်းတရားအလေအလတ်စားဆိုရင်အကျိုးတရားလည်းအလေအလတ်စားပဲရတယ်အကြောင်းတရားအကောင်းစားဆိုရင်အကျိုးတရားအကောင်းစားပဲရတယ်အဲဒီတော့ကိုကအကျိုးညံလိုချင်သလားအကျိုးညံလိုချင်အကြောင်းညံနဲ့ရတယ်အကျိုးအလေအလတ်စားပဲလိုချင်သလားဟာအကြောင်းအဲ့ဒါဆိုရင်တော့အကြောင်းအလေအလတ်စားနဲ့ဆိုရင်ရအကျိုးအကောင်းစားလိုချင်သလားဆိုတော့အကောင်းစားဆိုရင်တော့အကြောင်းတရားအကောင်းစားပဲဖြစ်ရမယ်ဟိုတပည့်တော်တို့ဒီမှာ စာပေလေးလာသင်ယူနေတဲ့ဘုရားစကားတွေသင်ယူမှတ်သားနေတဲ့ဘုရားစကားတွေဆိုတာစကားတကာစကားထဲမှာဘီးစကားတွေရာပေါင်းထောင်ပေါင်းသိမ်းပေါင်းတန်းပေါင်းများနေတယ်တော့များနေပါသေးဘုရားရဲ့စကားတစ်ခွန်းကအဲ့ဒီရာပေါင်းထောင်ပေါင်းသိမ်းပေါင်းတန်းပေါင်းများစွာသောစကားတွေတဲ့သာလွန်နဲ့မြင့်မြတ်တယ်။ဤကံကာထံပရံတိယောယံတုတ်တဝဥပသမတိယံကျင်ဘုရားစကားကိုတုတ်တဝကြားနာပြီးတော့ဥပသမတိ လောဘလည်းငြိမ့်နေဒေါသလည်းငြိမ့်နေမောဟလည်းငြိမ့်နေမမနာလည်းငြိမ့်နေဣတမစ္စရိယလည်းငြိမ့်နေစိတ်အပူတွေအကုန်ငြိမ့်နေဧကံဂါထာပရံဧကံအထပရံတိယောဧကံဂါထာပရံတိယောမြတ်စွာဘုရားရဲ့စကားတခွန်းနဲ့ပင်ဖြစ်နေပါစေတဲ့အဲ့ဒီလိုစိတ်ကိုငြိမ်းချမ်းမှုပေးနိုင်တဲ့စကားမှန်ရဘုရားရဲ့စကားမှန်အဲ့ဒီစကားလေးတခွန်းဟာတခွန်းပင်ဖြစ်နေပါစေရာဘုံထောင်ဘုံသီးဘုံတန်ဘုံများစွာသော အခြားစကားတွေထက်ဘုရားရဲ့စကားလေးတစ်ခုကမြင့်မြတ်ပါတယ်အခုတပည့်တော်တို့ဘုရားရဲ့စကားတော်တွေသိယူနေရတယ်ဘုရားရဲ့အဆိုးအမတွေနာယူမှတ်သားနေရတယ်အမတန်ကောင်းတဲ့လုပ်ငန်းကြီးပဲအဲအဲ့ဒီလုပ်ငန်းကြီးဆောင်ရွက်ကြတဲ့ကအခုဟောနိကေစာတွေအဝိနည်းတွေသင်ယူတွေအဝိနည်းဆိုလို့ရှိရင်သူ့မှာဝိနည်းငါးချမ်းအောင်သွားလို့ရှိရင်တတ်မှတ်ထားတာပေါ့လေဝိနည်းဝိတုတဲ့ဝေရတယ် ဝိနည်းဝိတီဆိုတာကသူကအောက်မှတ်က65မှတ်ရှိတယ်အဲ့ဒီ65မှတ်နဲ့၅ချမ်းလုံးအောင်သွားလို့ရှိဝိနည်းဝိတုဝိနည်းပညာရှိဆိုတဲ့ဂုံတူပွေတူရသွားတာပေါ့လေတခါ၅ချမ်းလုံးမှာတချမ်းအကျဉ်းနိုင်ချမ်းနိုင်ကျန်နိုင်ကျန်နိုင်မှာ85မှတ်စီရပြီးတော့အောင်လို့ရှိရင်တော့ဝိသိဋ္ဌဝိနည်းဝိတုတဲ့ဝိသိဋ္ဌဆိုတာထူကြတာ ထူးခြားသောဝိနည်းပညာရှိတဲ့အဲ့ဒီလိုသူကပွဲကြီးပြီးတာပေါ့လေအဲ့ဒီမှာတရားမဲ့ဖြီမဲ့ပုဂ္ဂိုလ်ကတရားနဲ့တန်တဲ့ဝရိယကိုပိုင်ဆိုင်ရအဲဒါမှလည်းပဲအဲ့ဒီတရားကိုအောင်မြင်နိုင်တယ်နှစ်ကျမ်းဖြီမဲ့ပုဂ္ဂိုလ်ကနှစ်ကျမ်းနဲ့ထိုက်တန်တဲ့လိုအပ်တဲ့ဝရိယပြည့်စုံရတယ်အဲနှစ်ကျမ်း တော့လုံးပါရဲ့တချမ်းဝရိယလောက်ပဲရှိမှဆိုအဲ့ဒါလည်းနှစ်ချမ်းမအောင်ဘူးသုံးချမ်းဖြည့်မယ်သုံးချမ်းနဲ့ထိုက်တန်တဲ့လိုအပ်တဲ့ဝရိယဖြည့်ရမယ်နှစ်ချမ်းဝရိယတချမ်းလောက်ဝရိယလောက်ပဲရှိတယ်ဆိုရင်တော့အဲတချမ်းဝရိယနှစ်ချမ်းဝရိယလောက်ရှိရင်တော့တချမ်းမအောင်မနှစ်ချမ်းမအောင်မသုံးချမ်းတော့အောင်မမဟုတ်လေးချမ်းလုံးဖြည့်ခြင်းနဲ့အဲလေးချမ်းလုံးဖြည့်ခြင်းလို့ရှိရင်လေးချမ်းနဲ့လေးချမ်းနဲ့ထိုက်တန်တဲ့ဝရိယလိုအပ်တဲ့ဝရိယရှိရအဲဒါမှလေးချမ်းနဲ့ထိုက်တန်တဲ့ဝရိယရှိမှလေးချမ်းအောင်မြင်နိုင်တယ် ဒီတိုင်း၅ချမ်းဆိုရင်တော့၅ချမ်းတဏှဝရိယရှိရတာပေါ့တစ်ချမ်းသမားကိုသွားတူနေလို့မရဘူးနှစ်ချမ်းသမားကိုတူနေလို့မရဘူးသုံးချမ်းသမားကိုတူနေလို့မရဘူးလေးချမ်းသမားကိုတူနေလို့မရငါးချမ်းပြင်မယ်ဆိုရင်တော့ငါးချမ်းဝရိယရှိရတာပဲဝိနည်းဝိတုဘွဲလောက်လိုချင်တယ်ဆိုရင်တော့ဝိနည်းဝိတုဘွဲလိုက်ထပ်တဲ့ထိုက်တန်တဲ့ဝရိယပဲရှိရတာဝရိယရှိရတာဝိသိဋ္ဌဝိနည်းဝိတုထူးခြားတဲ့ဝိနည်းပညာရှိဆိုတဲ့ပူပြီးအစစ်မြင့်တဲ့ ဝိဂုံတုကိုရရှိရင်ပွဲတုကိုရရှိရင်တော့သူကအဲတာမန်ဝရိယတော့မရဘူးဝိသိဋ္ဌဆိုတဲ့အတိုင်းအထူးဝရိယရှိရအထူးဝရိယရှိမှခုနထူးခြားတဲ့ဝိသိဋ္ဌဝိနည်းပွဲကိုရနိုင်တယ်အဲတော့ကိုလုပ်တဲ့လုပ်ငန်းမှာအောင်မြင်ခြင်းရင်တော့ကိုယ့်ရဲ့အကြောင်းတရားတွေကောင်းအောင်တည်ဆောက်ရမယ် တရားတရားတွေကောင်းအောင်တည်ဆောက်ရမယ်ဝရိယတွေကောင်းအောင်တည်ဆောက်ရမယ်တတိတွေကောင်းအောင်တည်ဆောက်ရမယ်တမာရီတွေကောင်းအောင်တည်ဆောက်ရမယ်ပညာတွေကောင်းအောင်တည်ဆောက်ရမယ်အဲ့ဒီဟာတွေကကောင်းရင်ကောင်းတော့ကိုယ့်ရဲ့အကျိုးတရားတွေကကောင်းလာတာပဲဆိုတဲ့ဘုရားရဲ့စကားတော်ကိုမိမိတို့ရဲ့စိတ်ထဲမှာတန်ဖိုးစွဲသလိုစွဲနေပြီးတော့မိမိတို့အကောင်းစားအကျိုးတရားတွေနိကေလေ့လာပြီးတော့စာမေးပွဲဖြစ်မယ်ဆိုရင်ဝိသိတဝိနည်းဝိဓုပွဲပေါ့ အဲ့ဒီဝိတုပွဲရဖို့ရဝိသိဋ္ဌထူးခြားတဲ့တရားတရားဝိသိဋ္ဌတတိထူးခြားတဲ့တတိဝိသိဋ္ဌဝရိယထူးခြားတဲ့ဝရိယဝိသိဋ္ဌတမာရီထူးခြားတဲ့တမာရီဝိသိဋ္ဌပညာထူးခြားတဲ့ပညာတွေမိမိတို့ပိုင်ဆိုင်နိုင်ရင်တော့ဝိသိဋ္ဌဝိနည်းဝိတုဆိုတဲ့ပွယ်လူကြီးကိုအစဉ်တမ်းမြင့်တဲ့ပွယ်လူကြီးကိုရနိုင်လိမ့်မယ်ဒါကြောင့်ဘယ်လုပ်ငန်းမဲ့လုပ်လို့ခုနဘုရားစကားတော်အရာ အကြောင်းကောင်းမှအကျိုးကောင်းတယ်အကြောင်းမကောင်းဘဲနဲ့အကျိုးလုံးဝမကောင်းနိုင်ဘူးအကြောင်းအညာစားရှိနေတော့အကျိုးအညာစားပဲရမှာပဲအကြောင်းအလေအလတ်စားရှိနေတော့အကျိုးအလေအလတ်စားပဲရမှာပဲအကြောင်းအကောင်းဆုံးအကြောင်းတရားတွေရှိနေတော့အကောင်းဆုံးအကျိုးတရားတွေရမှာပဲဒါကြောင့်အညာစားအကျိုးတရားကိုပိုင်ဆိုင်ရင်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဘယ်သူမှလည်းပိုင်ဆိုင်ရင်မှာမဟုတ်ဘူး အလေအလတ်စားအကျိုးတရားလောက်နဲ့ပဲကျင့်တဲ့ပုဂ္ဂိုလ်လည်းမဖြစ်သင့်ဘူးအဲအကောင်းဆုံးအကျိုးတရားကိုပိုင်ဆိုင်နိုင်တဲ့ပုဂ္ဂိုလ်တွေအသီးသီးဖြစ်တဲ့အဲ့ဒီလိုဖြစ်ဖို့ရာအတွက်အကောင်းဆုံးအကြောင်းတရားတွေတိဆောက်ကြဖို့လိုတယ်လို့ဘုရားဆုံးမတဲ့စကားတော်အရာနားလည်နိုင်ရတယ်